1988ခုနှစ်1988ခုနှစ်နိုဝင်ဘာလ18ရက်နေ့ည7နာရီထိုးဖို့5မိနစ်အလိုမှာဘုန်းကြီးတို့တရားဝဲစားတယ် တရားပွဲကို9နာရီခွဲစနိုင်ဖို့ဆိုပြီးတော့တရားပွဲစီစဉ်ရေးတကားကြီးများကြိုးစားကြတာပါပဲဒါပေမဲ့အတန်ခြေဆက်အစင်မပြေမှုဖြစ်တယ်နဲ့တူပါတယ်ဒါကြောင့်9နာရီခွဲမစနိုင်ဒီကနေ့ဒီသိန်းတော်ကြီးမှာဘုန်းကြီးများတရားဟောတာဒါပထမအကြိမ်မဟုတ်ပါဘူး အရင်အရင်ကလည်းပဲဒီသိန်တော်ကြီးမှာဟောခဲ့ဘူးပါပြီ။ဘုန်းကြီးမှတ်မှမိသလောက်ဆိုရင်တော့တကြိမ်တော့ဘာသာရေးစံသာသနာရေးမှတ်ကြောက်တရားတော်ကိုဟောခဲ့တယ်လို့မှတ်မိပါတယ်။နောက်ဆုံးတကြိမ်မှာတော့ရထဝိနိတသုတ်ဒေသနာတော်ခေါ်တဲ့မြင်းရင်ခုနှစ်စီးတရားကိုဟောခဲ့ပါတယ်လို့ထင်ပါတယ် နာဘူးတဲ့ပြိဿများပါရင်တော့မှတ်မိကောင်းမှတ်မိပါကိုလေဘာသာရေးသံသာသနာရေးမှတ်ကြောက်ကတော့မိမိတို့ကိုယ်ဝယ်သိကတဲ့ဘာသာသာသနာဟာမိမိတို့လိုအပ်တဲ့ချမ်းသာကိုပေးနိုင်မပေးနိုင်စိစစ်ဝေဖန်တဲ့ဤစိစစ်ဝေဖန်ဖို့ရာ သံနဲ့မှတ်ကြောက်ကိုဖော်ထုတ်ပြီးတော့ဟောပြတဲ့တရားပါပဲရထဝိနိဒာတုတ်ဒေသနာတော်ခေါ်တဲ့မြင်းရင်ခုနှစ်စီးကတော့မိမိတို့ကိုယ်ဝယ်စည်းကားတဲ့ဘာသာသာသနာဟာမဂ်ခင်၈ပါးအကျင့်တရားဘောင်ဝင်လို့ရှိရင် ချမ်းသာကိုပေးတတ်တဲ့အတွက်စစ်မှန်တဲ့ဘာသာသာသနာဖြစ်ကြောင်းသိရှိတဲ့ပုဂ္ဂိုလ်များဟာအဲ့ဒီမဲ့ခင်၈ပါးအကျင့်တရားကိုကျင့်ကြံပွားများအားထုတ်ပြီးဆိုရင်မြင်းရင်9စီးနဲ့တူတဲ့ဝိတုဒ္ဓိ9ပါးတဆင်ပြီးတဆင်မဲ့ခင်၈ပါးပွားများအားထုတ်သူရဲ့တဏ္ဍာမှာဖြစ်ပွားဖို့ နောက်ဆုံးမှာညာနာတဒနာဝိတ္တုဒိခေါ်တဲ့တတ္တမမြင်ရင်နဲ့တူတဲ့ညာနာတဒနာဝိတ္တုဒိခေါ်တဲ့မဲ့ညာကိုရပြီဆိုလို့ရှိရင်သက်ဆိုင်ရာကိလေသာကိုအမြစ်ပြပယ်တတ်နိုင်ပြီဖြစ်လို့ကိလေသာငြိမ်းသလောက်ငြိမ်းပြီးတော့ဆင်းရဲငြိမ်းသလောက်ငြိမ်းတဲ့အကြောင်းကိုဘုန်းကြီးဟောခဲ့တာပါပဲ။ ဒီအရင်ကလည်းပဲဟောခဲ့ဘူးတယ်လို့ထင်ပါတယ်သို့တော်လည်းပဲဗာတရားဟောခဲ့ဘူးတယ်ဆိုတာဘုန်းကြီးမပြောတတ်တော့ပါဘူးဒီကနေ့ဟောမဲ့တရားကတော့ပံယုတ်တနိကေမဟာဝကပံယုတ်မှလာတဲ့သုံဒတုတ်တရားဒေသနာတော်ပါပဲ။ ဒီသုံဒတုတ်တရားဒေသနာတော်ကို ရှင်တော်မြတ်ဗျာဟာအရှင်သာရိပုတ္တရာရဲ့ညီတော်သမနုဒေသနာမည်ရတဲ့အရှင်သုံဒရဲ့နာမည်ကိုတရားဒေသနာတော်မှာသံဃာယနာတင်အရှင်မြတ်မြတ်နာမည်တတ်တော်လည်းပဲတရားဒေသနာတော်ရဲ့ရည်ရွယ်ချက်ကတော့ တန္တရာဝဆင်းရဲထဲမှာယုံနာဖြစ်ပြမှုသင်္ခါရဆင်းရဲသင်္ခါရဒုက္ခယုတ်ဆင်းရဲနာဆင်းရဲတဲ့ပိုးပြီးထင်ရှားတဲ့နာမှုပြမှုကိုင်းမှုခဲမှုအစာရတဲ့ဆင်းရဲတခြားတခြားသောထိခိုက်မှုရှာနာမှုအစာရကြောအစာရည်ဒီကြောင့်ဖြစ်တဲ့ဆင်းရဲ တခြားတခြားလူမှုရေးမပြည့်စုံမှုလိုနေမှုကြောင့်ဖြစ်တဲ့ဆင်းရဲအစရှိတဲ့ဒုက္ခဒုက္ခချမ်းသာလို့အများထင်မှတ်နေတော်လည်းပဲတကယ်ချမ်းသာအစ်အမှန်မဟုတ်ဘဲနဲ့ခဏခိတ္တမျှသာမျက်စိတမိလျှက်တပြည့်မျှသာချမ်းသာအဖြစ်နဲ့တည်ပြီးတော့ ချက်ချင်းဆင်းရဲအဖြစ်သို့ပြောင်းလဲသွားတတ်တဲ့အတွက်ဝိပရိနာမဒုက္ခလို့ခေါ်ရတဲ့ဒုက္ခဝေဒနာလို့အများမှတ်နေတဲ့ဒုက္ခအဲ့ဒီသင်္ခါရဒုက္ခဒုက္ခဒုက္ခဝိပရိနာမဒုက္ခခေါ်တဲ့ဆင်းရဲကြီး၃မျိုးရဲ့အဖြစ်သေးအနှိမ့်ဆက်ကိုခံရလို့ ကဲမဲ့သူမျောတော်လည်းပဲမပေါ်လာတဲ့အတွက်ဆင်းရဲတွင်ထဲမှာပဲတဝဲလေလေမျောပါနေရတဲ့တတ္တဝါများအတွက်ကဲတင်ရှင်ကိုရှင်တော်မြတ်ဘုရားညွန်ပြထားတဲ့တရားဒေသနာတော်ပါပဲမြတ်စွာဘုရားကဒီတရားဒေသနာတော်မှာကဲတင်ရှင်အနေနဲ့ ဘသူကိုညွန်ပြထားသလဲလို့ဆိုတော့တတိပဋ္ဌာန်တရား၄ပါးကိုကဲတင်ခြင်းအနေနဲ့မြတ်စွာဘုရားညွန်ပြထားတယ်။သံဃာထဲမှာခုနပြောခဲ့တဲ့ဒုက္ခဒုက္ခသင်္ခါရဒုက္ခဝိပရိနာမဒုက္ခခေါ်တဲ့ဆင်းရဲတွေနဲ့တွဲကြုံနေရတဲ့တတ္တဝါတွေမှန်သမျှ အဲ့ဒီဆင်းရဲတွေတဲကနေပြီးလွတ်အောင်ဘလို့လောက်ရမလဲဆိုတာမြတ်စွာဘုရားညွှန်ပြထားတဲ့သုတ်ဒေသနာတော်ပါပဲအဲ့ဒါလို့မြတ်စွာဘုရားရဲ့ဒေသနာတော်တွေဟာမြတ်စွာဘုရားရဲ့အဆုံးအမသာသနာတော်တွေဟာဆင်းရဲတဲ့ဝဲကရက်ထဲမှာတဝဲလေလေနဲ့ တွေ့ရမဲ့ကဲသူမဲ့ချမ်းသာမရနိုင်ကြဘဲနဲ့ဆင်းရဲကိုခံစားနေရတဲ့တတ္တဝါတွေအတွက်အေးခွက်ခေါ်တဲ့ချမ်းသာခွက်ကိုပေးနိုင်တာဖြစ်တဲ့အတွက်ရှင်တော်မြတ်ဗျာရဲ့အဆုံးအမတော်တွေဟာ အစ်စ်အမှန်တွေဖြစ်ကြောင်းတတ္တဝါတွေသိကြဒါကြောင့်အစ်စ်အမှန်ဖြစ်တဲ့ရှင်တော်မြတ်ဗျာရဲ့အဆုံးအမတွေ ချမ်းသာစေချမ်းသာမှန်ကိုပေးနိုင်တဲ့နိဗ္ဗာန်လမ်းမှန်တွေကိုညွန်ပြထားတဲ့ဗုဒ္ဓရှင်တော်မြတ်ဖရာရဲ့အဆုံးအမတော်တွေကြာရှည်တည်ရနေဖို့စီပင်ဖို့ပြန်ပွားဖို့ထွန်းကားဖို့အတွက်နားလေသဘောပေါက်တဲ့ပုဂ္ဂိုလ်များကမိမိတို့တတ်နိုင်တဲ့နီးနဲ့ကြိုးစားကြရတယ် အဲဒါလို့ကြိုးစားကြရမှာရှင်တော်မြတ်ဗျာကပြိဋိဘံသံမဲ့နှစ်ဝေသာလီအနီးကဝေလိဝရွာမှာဝါဆိုပြီးဝါကျွတ်တဲ့အခါမှာဝေသာလီပြည်မဟာဝံတော်ကမဟာဝံကျောင်းတော်ကြီးထဲမှာရှိတဲ့ ဓမ္မယုံမန္တကြီးထဲမှာယဟန်တော်အများကိုပိန်ကြားထားတဲ့စကားကိုတရားဓမ္မတွေနားလည်သဘောပေါက်ကြတယ်ဘလို့လဲဆိုတော့ခြေသားယဟန်များတို့ငါဖရာကိုယ်တိုင်ထူသောဉာဏ်ဖြင့်သိမြင်ပြီးတဲ့ သူသောညာဖြင့်သိမြင်ပြီး၍ငါဘုရားကိုယ်တိုင်အကျိုးရထားတဲ့တရားတော်တွေကိုသင်တို့ဟာကောင်းကောင်းမွန်မွန်ရိုးရိုးသေးသေးသင်ယူပြီးတော့ဒီတရားတော်တွေကိုကြိမ်ဖန်များစွာမိမိတဏ္ဍာမှာဖြစ်ပွားအောင်ကြိုးစားအားထုတ်ကြမယ်ဆိုရင် ငါဖရာရဲ့အဆုံးအမတွေသင်တို့ရဲ့ပန္နမှာတည်တဲ့အတွက်ကြာရှည်တည်တံ့ခိုင်ခံ့စီပင်ဖွံ့ဖြိုးတိုးတက်လိမ့်မယ်အဲ့လိုငါဖရာရဲ့အဆုံးအမတွေကြာရှည်တည်တံ့ခိုင်ခံ့စီပင်ဖွံ့ဖြိုးတိုးတက်ပြီဆိုလို့ရှိရင်လူနာမြမာတတ္တဝါများချမ်းသာဖို့အကြောင်းကောင်းသောအချက်ပဲလို့ရှင်တော်မြတ်ဖရာမိန့်ကြားခဲ့တယ် ဒါကိုသဘောပေါက်တဲ့သိဉ္ကြီးဓမ္မယုံကတရားပွဲကျင်းပစီစဉ်ရေးအဖွဲ့တရားဓမ္မများသိဉ္ကြီးကျောင်းကိုစောင့်ကြောက်နေတဲ့တရားဓမ္မများကသိဉ္ကြီးဓမ္မယုံမှာရှင်တော်မြတ်ဘုရားရဲ့အဆုံးအမတော်တွေကိုထုတ်ဖော်ဟောကြားမဲ့ဆိုလို့ရှိရင် နာကြားကြရတဲ့ပုဂ္ဂိုလ်များရှင်တော်မြတ်ဘုရားရဲ့အဆုံးအမတွေကိုသဘောပေါက်နားလည်လို့ရှင်တော်မြတ်ဘုရားမိန့်ကြားထားတဲ့အတိုင်းပဲကျင့်ကြံပွားများအားထုတ်ခွင့်ရကြပေလိမ့်မယ်အဲဒါလို့ကျင့်ကြံပွားများအားထုတ်ခွင့်ရကြလို့ကျင့်ကြံပွားများအားထုတ်ကြပြီဆိုရင်ရှင်တော်မြတ်ဘုရားရဲ့အဆုံးအမဖြစ်တဲ့ဗောဓိပက္ခိယတရား38ပါးဟာ ကျင့်ကြံသူပုဂ္ဂိုလ်အများရဲ့တဏ္ဍာမှာတည်ရန်လို့ဒီပုဂ္ဂိုလ်များကလည်းမိမိတို့တဏ္ဍာမှာဖြစ်ပွားနေတဲ့ဗောဓိပက္ခရာတရားတွေကိုသူတော်ဘာတွေလည်းတဏ္ဍာမှာလည်းဖြစ်ပွားအောင်ကျင့်ကြံမှုသူတော်ဘာတွေကိုလည်းပဲတိုက်တွန်းဟောပြောကြလိမ့်မယ်ဒီလိုနည်းအားဖြင့်ရှင်တော်မြတ်မယားရဲ့ချမ်းသာရာကြောင်းဤကောင်းလမ်းမှဖြစ်တဲ့အဆုံးအမတော်တွေဟာ မပြောင်းမပြဲပဲနဲ့တည်တံ့ခိုင်ခံ့ပြီးတော့ဒီပင်ပြန်ပွားထွန်းကားလို့ကိုလူနာပြမတတ္တဝါအများချမ်းသာရာရကြလိမ့်မယ်လို့သဘောရကြတဲ့အတွက်သိဉ္ကြီးတစ်ပါးယုံမှာတရားပွဲတွေတတ်နိုင်တဲ့အခါတိုင်းတတ်နိုင်တဲ့အခါတိုင်းကျင်းပကြအဲဒါလိုကျင်းပခြင်းအပြင်ရှင်တော်မြတ်ဘုရားရဲ့သာသနာအရှိတည်တံ့စေနိုင်တယ် ဘာကြောင့်လဲလို့ဆိုတော့သာသနာအရှိတည်ရန်စေခြင်းရဲ့အကြောင်းဖြစ်တဲ့ရှင်တော်မြတ်ဘုရားရဲ့အဆုံးအမတော်တွေကိုဆရာတော်သံဃာတော်တွေကထုတ်ဖော်ဟောကြားတဲ့အခါမှာနာရသူပုဂ္ဂိုလ်များကသဘောပေါက်နားလည်လို့မို့နားလည်တဲ့အတိုင်းကြင်ကြံပွားများတော့ရှင်တော်မြတ်ဘုရားရဲ့အဆုံးအမတော်တွေဟာကြင်ကြံသူတို့ရဲ့တန်တန်မှာ တည်ရှိတယ်ပါဝနာတည်တယ်ဆိုတာအဲ့ဒါလိုတည်တာကိုမကျင့်ကြံမပွားများဘူးဆိုတော့ရှင်တော်မြတ်ဘုရားရဲ့အဆုံးအမတော်တွေမတည်ဘူးပေါ့အဲ့ဒါလိုကျင့်ကြံပွားများလာတဲ့ပုံကိုယ်တွေများလေဒီအဆုံးအမဟာတည်ရလေပဲဒီအဆုံးအမခေါ်တဲ့သာသနာကြီးတည်ရလို့အရှိခန့်လေတတ္တဝါတွေအကျိုးများလေပါပဲဒါကြောင့် မြတ်စွာဘုရားမိန့်ကြားတဲ့ဝေသာလီပြည်မဟာဝုံကျောင်းတော်ကြီးအတွင်မှဓမ္မယုံမန္တကြီးမှာ45ဝါမြောက်နောက်ဆုံးဝါဝါကျွတ်ပြီးဟောကြားတဲ့ဒေသနာကိုအသေးချာစိတ်ထဲမှာစွဲသွားအောင် ဖောင်ပုတ်ကလေးတစ်ခုဆိုကြမယ်ရွတ်ကြမယ်စိတ်ထဲမှာနှလုံးသွင်းထားကြမယ်ဆိုလို့ရှိရင်ပိုကောင်းပါလူနာမြတ်မာတတဝါတို့များစွာကြိုးရချမ်းသာလှသည်ဗုဒ္ဓမြတ်စွာသာသနာသည်ရှိကြတည်တံရှိခိုင်ခံ၍ပြန့်နှံ့တိုးပွားကျင့်သူများလျက် ရညာချမ်းသာချမ်းမြေ့သာအောင်ညီညာတို့များတာဝန်ထကြိုးစားကြပါစို့သိင်ကြီးကြောင်းနဲ့သိင်ကြီးဓမ္မယုံကတာဝန်ကတရားဓမ္မများမှာထားတဲ့နှလုံးသားစိတ်ထားဟာရှင်တော်မြတ်ဘုရားရဲ့ဒီတရားနဲ့တသားတည်းကိုက်ညီတယ်ပေါ့လူနာဓမ္မသတ္တဝါတို့ များစွာကြိုးရချမ်းသာလာသည်ဘုရားမြတ်စွာသာသနာသည်ရှိပြတည်ရန်ရှိခိုင်ခံ့၍ပြန့်နှံ့တိုးပွားကျင့်သူများလျက်ရာညာချမ်းသာချမ်းမြေ့သာအောင်ညီညာတို့များတာဝန်ထကြိုးစားကြပါစို့လိုက်ဆိုရရင်မကောင်းဘူးလားဟိုလူနာမြမ သတ္တဝါတို့များစွာကြိုးရချမ်းသာလှသည်ဗုဒ္ဓမြတ်စွာသာသနာသည်ရှိကြတည်တံရှိခိုင်ခံ့၍ပြန့်နှံ့တိုးပွား ကျင့်သူများလျက်ရညာချမ်းသာချမ်းမြေ့သာအောင်ညီညာတို့များတာဝန်ထားကြိုးစားကြပါစို့လူနာမြမသတ္တဝါတို့ များစွာကြိုးရချမ်းသာလှသည်ဗုဒ္ဓမြတ်စွာသာသနာသည်ရှိကြတည်တံရှိခိုင်ခံ့၍ပြန့်နှံ့တိုးွားကျင့်သူများလျက် ရညာချမ်းသာချမ်းမြေ့သာအောင်ညီညာတို့များတာဝန်ထကြိုးစားကြပါစို့မြတ်စွာဘုရားရဲ့အဆုံးအမသာသနာတော်အရှိတိရဉ္ဉင်တဲ့ပုဂ္ဂိုလ်များက ဒီလိုတရားပွဲတွေကျင်းပပြီးတော့တရားတွေကိုနာခြင်းအားဖြင့်သင်ယူစေတယ်တဲ့မြတ်စွာဘုရားရဲ့တတိတာဝကဖြစ်တဲ့ဒီတရားဓမ္မတွေကအဲ့ဒါလို့တရားတော်တွေကိုနာယူခြင်းအားဖြင့်သင်ယူစေတာရည်ရွယ်ချက်ကဘာလဲလို့ဆိုတော့သင်ယူယုံတက်တက်လားဆိုတော့မဟုတ်ဘူး သေရုံတတ်တဲ့မဟုတ်တော့ဘာလုပ်ဖို့လဲကျင့်ကြပွားများအာထုတ်ဖို့ကျင့်ကြပွားများအာထုတ်မှသာလျှင်မိမိတို့တဏ္ဍာမှာရှိတဲ့လောဘဒေါသမောဟကိလေသာအငြိအကျေးတွေကင်းဝေးစင်ကြယ်သွားမယ်အဲ့ဒါလိုကင်းဝေးစင်ကြယ်မှပဲကိလေသာငြိမ့်လို့ဆင်းရဲငြိမ့်မယ်ဒါမှပဲချမ်းသာရမယ်ကို ဒီသဘောနဲ့တထတဲ့ပဲတစ်ချိန်ကအရှင်ဗဒ္ဒကအရှင်အာနန္ဒာကိုမေးလျောက်ခုတဲ့တရားကတိဟောသောအာနန္ဒပရိနိဗ္ဗုတိကောပါဏာဟေတုကောပိစယောသတ္တမတ္တသိရတိတိယ တထာဂတေအာအောင်သောအာနန္ဒပရိနိဗ္ဗုတိကောပနာဟေတုကောပစ္စယောယေနတတ္တမောစိရတိတိကောဟောတိအောက်သောအာနန္ဒငါရှင်အာနန္ဒတထာဂတေပရိနိဗ္ဗုတိရှင်တော်မြတ်ဖရာပရိနိဗ္ဗာန်စံသွားသည်ရှိသောယေနအကျဉ်အကြောင်းဖြင့်ဝါအကျဉ်အကြောင်းကြောင့် ပတ္တမောသူတော်ကောင်းတရားတည်းဟူသောမေဖို့နိဗ္ဗာန်တရားသည်သိရထိတိကောဟောတိကြာမြင့်စွာတည်နေ၏သောဟေတုယနာမြတ်ဗျာပြိနိဗ္ဗာန်ဆံသွားသည်ရှိသောမေညံသူတော်ကောင်းတရားတည်းဟူသောမေဖို့နိဗ္ဗာန်တရားဤကြာမြင့်စွာတည်ရခိုင်မြဲနေခြင်းဤထိုအကြောင်းသည်ကောအဘေဘာနီ၏ သိစရောအထောက်ပံ့ဖြစ်တဲ့အကြောင်းဒီကောဘေဘာနီအရှင်ဗဒ္ဒကအရှင်အနန္ဒာကိုမေးလျောက်တယ်ငါရှင်အနန္ဒာတဲ့မြတ်စွာဘုရားပြိဋိဘံစံသွားပြီဆိုလို့ရှိရင်ရှင်တော်မြတ်ဘုရားရဲ့ပဋ္ဌာမလို့ခေါ်တဲ့မေဖို့နိဗ္ဗာန်တရားတွေသူတော်ကောင်းတရားတွေကြာရှည်တည်ရစေနိုင်တဲ့အကြောင်းရင်းဟာဘာပါလဲတဲ့ ဒီတော့အရှင်အနန္ဒကဖြေတဲ့သဒ္ဒနံခောအာဟုသောဗတ္တတတိပဋ္ဌာနံဘာဝိတ္တတာဘုဟုလိကတတ္တသတ္တမတ္တစိရထိတိကောဟောတိအာဟုသောဗတ္တငါရှင်ဗတ္တသဒ္ဒနံတတိပဋ္ဌာနံ၄ပါးသောတတိပဋ္ဌာနုကို အာဘာဝိတတပွားစေအပ်သည်အဖြစ်ကြောင့်ဘဟုလီကတတာချိန်မှန်များစွာပြုအပ်သည်အဖြစ်ကြောင့်တထာဂတေပရိနိဗ္ဗုတေရှင်တော်မြတ်ဖရာပရိနိဗ္ဗာန်စံသွားသည်ရှိသောသတ္တမောသူတော်ကောင်းတရားသည်ဟူသောမေဖို့နိဗ္ဗာန်တရားသည်သိရထိတိကောဟောတိကြာမြင့်စွာတည်နေ၏ အယံဤတတိပဋ္ဌာန်တရား၄ပါးကိုကြင့်ကြံပွားများအထောက်ကြခြင်းသည်တရားကတိပြိနေဟုတေရှင်တော်မြတ်ဘုရားပြိနိဗ္ဗာန်စံသွားသည်ရှိတော်သတ္တမန္တမေဖို့နိဗ္ဗာန်တရားဤစိရတိတိကိုကြာမြင့်စွာတည်ခြင်းဤဟေတုအကြောင်းပေသည် သတ္တမတ္တသူတော်ကောင်းမေဖို့သူတော်ကောင်းတရားဒီဟုသောမေဖို့နိဗ္ဗာန်တရားဤသိရတိတိကတာကြာမြင့်စွာတည်ခြင်းဤပစ္စယောအထောက်ပံ့ဖြစ်သောအကြောင်းပေသည်ငါရှင်ဗဒ္ဒတဲ့ရှင်တော်မြတ်ဘုရားပြိဋိဘံစံသွားပြီဆိုလို့ရှိရင်ရှင်တော်မြတ်ဘုရားရဲ့အဆုံးအမဖြစ်တဲ့သတ္တမလို့ခေါ်တဲ့မတရားဖို့တရားနိဗ္ဗာန်တရား အရှိတည်တံ့ပြီးတော့နေဖို့ရာအကြောင်းကတော့တခြားမဟုတ်ပါဘူးတဲ့တတိပဋ္ဌာန်တရား၄ပါးကိုပွားများအားထုတ်ဖို့ပါပဲတဲ့မြတ်စွာဘုရားက သုဒ္ဓတုတ်ဒေသနာတော်မှာတတိပဋ္ဌာန်တရား၄ပါးကိုဆင်းရဲတွင်နဲ့လို့မလို့ဆင်းရဲဝဲဩဃထဲမှာတဝဲလေလေမကယ်နိုင်မရှူနိုင် ဖြစ်နေတဲ့တတ္တဝါတွေရဲ့ကယ်တင်ရှင်အဖြစ်ညွန်ပြခဲ့ အဲ့ဒီကတင်ရှင်ဖြစ်တဲ့တတိပဌာန်၄ပါးကို အရှင်အာနန္ဒာက အရှင်ဘဒ္ဒကိုဖြေကြားတဲ့အခါမှာရှင်တော်မြတ်ဘုရားရဲ့အဆုံးအမတာရှည်တည်တံ့ကြောင်းတရားပဲလို့ဖြေကြားခဲ့မြတ်စွာဘုရားနဲ့မြတ်စွာဘုရားရဲ့တပိတာဝကရဲ့စကားနှစ်ရဟာတထတိတသာရီညီညွတ်တဲ့ဒီတော့မြတ်စွာဘုရားက ဘယ်လိုကတင်ခြင်းအဖြစ်ဒီသတိပဋ္ဌာန်တရား၄ပါးကိုညွှန်ကြားခဲ့သလဲတစ်ချိန်မှာအရှင်သာရိပုတ္တရာပြိဋိဘသံတော့တစ်ချိန်မှာဆိုတော့မြတ်စွာဘုရားဝေသာလီပြည်မှာဝေသာလီပြည်အနည်းကဝေလူဝရွာမှာနောက်ဆုံးဝါကပ်ပြီးလို့ဝါကျွတ်တော့မြတ်စွာဘုရားသာဝတိပြန်ကြွ တာတိပြန်ကြတဇံမုံလာပြီးနေကြတော့အရှင်သာရိပုတ္တရာဟာပြိဋိဘံစံတယ်အရှင်သာရိပုတ္တရာပြိဋိဘံစံတယ်လို့သိရတော့အရှင်အာနန္ဒာသောက်တရားမရဘူးသောက်တရားမရအောင်စိတ်ဆင်းရဲလို့ဝမ်းနေလို့ငိုကြွေးပူဆွေးတော့အရှင်အာနန္ဒာကသောတာပန်ပဲရှိသေးတာကိုသောတာပန်ပုဂ္ဂိုလ်ဆိုတော့ ဝမ်းနဲ့ပူဆွေးမှုငိုကြွေးမှုစိတ်ဆင်းရဲမှုဆိုတဲ့ဆုံနှစ်သောဒေါသဒေါမနတကိုသူမပယ်နိုင်သေးဘူးဒါကြောင့်မို့သူအချစ်ခင်ဆုံးအကြည်ညိုဆုံးအမြတ်နိုးဆုံးဆရာလည်းဟုတ်မိကောင်းဆွေကောင်းလည်းဟုတ်တဲ့အရှင်သာရိပုတ္တရာပြိဋိဘံစံသွားတော့သူ့မှာသောက်တရားမရအောင်စိတ်ဆင်းရဲဝမ်းနည်းလို့မို့လို့ရှင်တော်မြတ်ဘုရားကိုလျှောက်ထားတယ် ရှင်တော်မြတ်ဗျာအရှင်သာရိပုတ္တရာပြိဋိဘံစံသွားတဲ့အတွက်တပည့်တော်မှာဟောက်တရားမရအောင်သိဆင်းရဲပြီးဝမ်းနေနေပါတယ်။ကြောက်တော့မြတ်စွာဘုရားကမိတ်နဲ့ယံဇာတံဘုဒ္ဓံသင်္ကတံပလောကဓမ္မတံဝတ္တမပလုစတိတိနေတံဌာနဝိစတိအာနန္ဒจิตာအာနန္ဒာ ယံအကျင့်တရားသည်ဇာတံထင်ရှားဖြစ်ပေါ်၍လာ၏ဇာတံဖြစ်ပေါ်၍လာ၏ဘူတံထင်ရှားဖြစ်လျက်နေ၏သင်္ကတံအကြောင်းတို့ကပေါင်းစု ပြုလုပ်ပေးသဖြင့်ဖြစ်ပေါ်လာ၏ပလောကဓမ္မံပျက်စီးတတ်သောသဘောရှိ၏ တန်တို့ဖြစ်ပေါ်လာခြင်းကြောင့်ထင်ရှားဖြစ်ပေါ်လျက်အကြောင်းတို့ကစုပေါင်းပြုလုပ်ပေးသည်ဖြင့်ဖြစ်ပေါ်လာသည်ဖြင့်ဖြစ်ပေါ်လာ၍ပြည့်စည်တတ်သောသဘောရှိသောတရားကိုမာပလုစီတိဧတံဌာနံမပြည့်စည်ပါစေနဲ့ဟူ၍တောင်းနာ၍ရနိုင်စရာအကြောင်းသည်နဝိသတိမရှိပေအာနန္ဒာတဲ့ အကြောင်းတွေကသူ့ပေါင်းပြီးပြုလုပ်ပေးလို့ဖြစ်ပေါ်လာတဲ့တရားဆိုလို့ရှိရင်သူပြက်တာပဲတဲ့အဲ့ဒီပြက်တဲ့တရားကိုမပြက်စည်းပါစေနဲ့မပြက်ပါစေနဲ့လို့ဘလောက်တောင်းတာတောင်းတာမရဘူးပြက်မှာပဲတဲ့သူ့တဘာဝကိုကပြက်ဖို့တဘာဝပေါ်လာပါလာတယ် ဘာကြောင့်ပြည့်ဖို့သဘာဝပါလာသလဲလို့ဆိုတော့အကြောင်းစုပေါင်းပြုလုပ်ပေးသဖြင့်ဖြစ်ပေါ်လာလို့ပဲပြည့်တဲ့သဘာဝသူ့မှာပါလာတယ်တဲ့ဒီတရားမှာဒါကြောင့်ဖြစ်ပြီးရင်ပြည့်စည်တာပဲဖြစ်ပြီးရင်ပြည့်စည်တတ်တဲ့သဘောတရားကိုမပြည့်စည်ပါစေနဲ့လို့သင်ဘယ်လိုတောင်းတာတောင်းတာမရပါဘူးအာနန္ဒာတဲ့ပါရိပုတ္တရာဆိုတာ အကြောင်းနေစုပေါင်းပြုလုပ်ပေးလို့ဖြစ်ပေါ်လာတဲ့ယုတ်တရားနံတရားတွေပေါင်းစုထားတယ်ဒီယုတ်တရားနံတရားတွေဟာအကြောင်းနေကြောင့်ဖြစ်ပေါ်လာတဲ့သင်္ခတတရားတွေဖြစ်ပေါ်လာတဲ့သင်္ခတတရားတွေဖြစ်တဲ့အတွက်ပဲဖြစ်ပြီးနောက်သူဟာပျက်စီးရတဲ့သဘာဝရှိတယ် အဲ့ဒီပျက်စီးရတဲ့သဘာဝကိုမပျက်စီးစေပါနဲ့လို့မပျက်စီးပါစေနဲ့လို့သင်ဘယ်လိုတောင်းတာတောင်းတာမရဘူးအာနန္ဒာပါရိပုတ္တရာလို့အများကခေါ်သမုတ်ထားကြတဲ့ရုပ်အစုနာအစုခေါ်တဲ့သင်္ခတတရားအစုဟာအကြောင်းကြောင့်ဖြစ်လာတဲ့အတွက်ပဲသူဟာပြက်ကိုပျက်စီးသွားရမယ်ဒီလိုပျက်စီးရတာဟာဓမ္မရာဖြစ်တဲ့အတွက်အာနန္ဒာသင်ပူဆွေးနေဖို့မလိုဘူး ဖြစ်တာတွေတွေ့ပြီဆိုလို့ရှိရင်ပြက်တာတွေတွေ့ရမယ်လောကမှာယုတ်တရားတိုင်းနံတရားတိုင်းခေါ်တဲ့ယုတ်နံလို့ခေါ်တဲ့သင်္ခါရတရားတိုင်းဟာအကြောင်းကြောင့်ဖြစ်တဲ့တရားကြီးပဲအဲ့ဒါလို့ဖြစ်လာသမျှတရားဟာပျက်စီးရမှာပဲတလောကလုံးယုတ်နာအစုဆိုတဲ့သင်္ခါရတရားအစုဖြစ်တဲ့အတွက် ဒီတလောကလုံးဟာဖြစ်ဖြစ်ပြီးပြက်ပြက်နေတာကြီးပဲအာနန္ဒာဖြစ်ပြီးမပြက်တာမရှိဘူးဖြစ်ပြီးပြက်တဲ့သဘောကိုသိဉာဏ်ထဲမှာသက်ဝင်အောင်သင်ဟာကြိုးစားပွားများအားထုတ်ဖို့လိုပါတယ်အဲဒါလို့ဖြစ်ပြီးပြက်တဲ့သဘောကိုဉာဏ်နဲ့မဝင်ဘူးဆိုလို့ရှိရင်တော့ ဖြစ်ပြီးပြတ်တတ်တဲ့လောကထဲမှာနေသမျှပြတ်တာတွေနဲ့ကြီးတွေ့နေရတိုင်းသင်မှာစိတ်ဆင်းရဲနေလိမ့်မယ်စိတ်ချမ်းစိတ်မချမ်းသာပဲဖြစ်နေလိမ့်မယ်ဝမ်းနည်းစရာတွေနဲ့ကြီးပဲတွေ့နေရလိမ့်မယ်ရှင်တော်မြတ်ဖရာအကျယ်တော်အပြင်ဒီလိုမိန့်ကြားတော်မူလို့တဲ့သို့တော်လည်းအချင်းချုပ်အပြင်တော့တာမန်မဲမိန့်ကြားတဲ့အာနန္ဒာ ဖြစ်လာတဲ့တရားမှန်သမျှပျက်စီးရလို့အဲ့ဒီပျက်စီးရတဲ့တရားကိုမပျက်စီးပါစေနဲ့လို့သင်တောင်းတာမရဘူးဒါကြောင့်ပြစ်တာတွေနဲ့ကြီးပဲတွေ့ရမှာဖြစ်တဲ့အတွက်သင်တို့ဟာကိုယ့်ကိုယ်ကိုအားကိုးနိုင်မှုအရေးကြီးတယ်ကိုယ့်ကိုယ်ကိုထောက်ရတရားဖြစ်အောင်လုပ်နိုင်မှုအရေးကြီးတယ် သတ္တမတိဟာအာနန္ဒအတ္တဒီပါဝိရဒအတ္တတရဏအနိညာတရဏအာနန္ဒจิตအာနန္ဒတတ္တမထိုတို့အကြောင်းတရားတို့ကပေါင်းစုပြုလုပ်ပေးသဖြင့်ဖြစ်ပေါ်လာသော တရားများဤပြည့်စည်တတ်သောသဘောရှိလေသောကြောင့်ဒုံမေသင်จิตတို့သည်အတ္တဒီပါမိမိသာလင်ထောက်ရတရားရှိကုန်သည်ဖြစ်၍ အတ္တတရဏမိမိသားလျင် အာကိုရာရှိကုန်သည်ဖြစ်၍အနိညာတရဏမိမိမှတပါအာကိုရာမရှိကုန်သည်ဖြစ်၍ဝိရဒနေကြကုန်လောဓမ္မဒီပါတရားသာလျင်အာကိုရာရှိကုန်သည်ဖြစ်၍ဓမ္မဒီပါတရားသာလျင်ထောက်ရတရားရှိကုန်သည်ဖြစ်၍ဓမ္မတရဏတရားသာလျင်အာကိုရာရှိကုန်သည်ဖြစ်၍ အနိညာတရဏတရားမှတပါးတခြားကိုအာကိုရာမရှိကုန်သည်ဖြစ်၍ဝိဟရဒနေကြကုန်လောခြေသာအနန္ဒာတဲ့ပါရိပုတ္တရာပဲဖြစ်စေမောဂလမဲဖြစ်စေငါဖရာကိုယ်တိုင်ပဲဖြစ်စေအကြောင်းကြောင့်ဖြစ်ပေါ်လာတဲ့ သင်္ခတလို့ခေါ်တဲ့ယုံနာအစုကိုပေါင်းစုထားတာဖြစ်တဲ့အတွေ့ဖြစ်ပေါ်လာရတဲ့တရားမှန်သမျှပျက်စီးရမယ်သဘာဝကြီးဖြစ်လို့အဲ့ဒီပြက်တာတွေနဲ့ကြီးပဲတ attva ဝတ်ဖို့စားဖို့နေဖို့အတွက်ဆိုပြီးတော့ချွေတလုံးလုံးနဲ့နေမနာနိုင်ညမနာနိုင်နဲ့ရှာလိုက်လို့မလို့စီးပွားဥစ္စာဆိုတာတွေဖြစ်ပေါ်လာတယ် ကျွေတွေငွေတွေဆံရည်စပါးတွေရလာတယ်ဖြစ်ပေါ်လာတယ်ဒါတွေဟာပြီးတော့လည်းပဲအကြောင်းတစ်စုံတရားအကြောင်းပြည့်စည်သွားတာပဲမိလောင်လို့ရင်လည်းပြည့်စည်တယ်ရည်ပြီးလို့ရင်လည်းပြည့်စည်တယ်စားသုံးကုန်လို့လည်းပြည့်စည်တယ်သကိုးဓမြတိုက်လို့ခိုက်လို့လူလို့ရက်လို့လည်းပြည့်စည်သွားတာပဲအများသိနိုင်တဲ့အဲ့ဒါလိုဖြစ်ပေါ်လာတဲ့သဘောမှန်သမျှလည်းပြည့်စည်တာကြတာကြီးပဲ သို့တော်လည်းပဲဒါတွေဖြစ်ပေါ်လာပြီးပျက်စီးတတ်တဲ့သဘာဝကိုသိပင်သိညာတော့လေမိမိတို့ခန္ဓာကိုယ်ခေါ်တဲ့ယုံနဲ့စိတ်ခေါ်တဲ့နန္တရားမှာစုပေါင်းပါဝင်နေတဲ့သဘာဝတွေရဲ့ဖြစ်ဖြစ်ပြီးပြက်ပြက်သွားတဲ့သဘောကိုတော့မရှိဘူးမကြည့်ကြတဲ့အတွက်မတွေ့နိုင်ကြဘူးမတွေ့နိုင်ကြတဲ့အခါကျတော့ဒီခန္ဓာကိုယ်နဲ့ဒီစိတ်ဒီယုတ်နဲ့ဒီနာကို အမေမွေးကြရကအခုအချိန်အထိတည်ရန်ခိုင်မြဲနေတယ်နောက်လည်းတည်ရန်ခိုင်မြဲနေဥပမာပဲလို့တလွဲသိတလွဲယူဆနေကြတယ်မြတ်စွာဘုရားကအဲ့ဒါကိုသတိပေးတော်မူတာမိမိတို့ခန္ဓာကိုယ်မှာစုပေါင်းပါဝင်နေတဲ့ရုပ်ရောနာမ်ရောဟာဖြစ်ပေါ်လာတဲ့အတွက်ပဲသူဟာပျက်စီးရမယ်မုတ်ချပဲ ဒီအပြက်ကဘယ်လို့မှလွန်လို့မဖြစ်ဘူးဒီတော့အဲ့ဒီအပြက်တွေကိုတွေ့ရတဲ့အခါမှာဒီအပြက်တွေကြောင့်မတုံမလုံဘဲနဲ့စိတ်ဓာတ်ကြန့်ခိုင်ပြီးတော့စိတ်ဆင်းရဲခြင်းမဖြစ်ရအောင်ချမ်းမြမ်းသာသာနဲ့အပြက်တွေကိုကြည့်ရှုပြီးတော့နေတတ်အောင်မြတ်စွာဘုရားကနှီးပေးခဲ့တယ်အဲ့ဒါလို့နေတတ်အောင်မလုပ်ရမလဲ မိမိကိုယ်ကိုအားကိုးပါတဲ့မိမိကိုယ်ကိုအားကိုးစရာဘာပြောတာလဲလို့ဆိုတော့တရားကိုအားကိုးဖို့ပြောတာပါတဲ့တရားဆိုတာဘယ်ကတရားလဲစာအုပ်ထဲကတရားလားပိဋကကျမ်းစာတွေထဲကတရားလားဓမ္မမဟုတ်နာထားတဲ့တရားလားလို့ဆိုတော့မဟုတ်ပါဘူးတဲ့မိမိတဏ္ဍာမှာပြင့်ကြံပွားများအားထုတ်လို့ သတိပဋ္ဌာန်တရား၄ပါးကိုကျင့်ကြံပွားများအားထုတ်လို့ရရှိထားတဲ့မိမိတဏ္ဍာကတရားကိုအားကိုးရမယ်တဲ့အဲ့ဒီတရားအားကိုးပြီဆိုလို့ရှိရင်တော့မဆင်းရတော့ဘူးတဲ့ဘလို့အပြက်တွေနဲ့ပဲတွေ့တွေ့အဲ့ဒီအပြက်တွေဓာန်ကိုဒီတရားကခုခံထားလို့မဟုတ်ဆင်းရဲဓာန်အလူးအလိမ့်မခံရဘူးတဲ့အဲ့ဒါလို့မြတ်စွာဘုရားက င်းရဲရဲ့ကယ်တင်ရှင်ကိုလက်ညှိုးညွန်ပြခဲ့ဒီဒါရှေ့ဆက်ပြီးမိန်တော်မူတယ်မိမိကိုယ်ကိုအားကိုးရမယ်တရားကိုအားကိုးရမယ်ဆိုတာဘယ်လိုအားကိုးရမလဲမေးစရာရှိလို့အရှင်အနန္ဒာကိုဥတည်ပြီးတော့မြတ်စွာဘုရားကယဟန်တော်အများကိုမိန်ကြားတယ် ကထင်သာဘိကဝေဘိကုအတ္တတိဘောကထင်သာနန္ဒာဘိကုအတ္တတိဘောဝိဟရတိအတ္တတရဏောအနိညာတရဏောဓမ္မတိဘောဝိဟရတိဓမ္မတရဏောအနိညာတရဏောအာနန္ဒာจิตအာနန္ဒာဘိက္ခုသန္တရာဘေကို မျောတွေး၍ကြောက်တတ်တဲ့ငါရဲ့จิตာจิตသမီးသည်ကထင်စအဘဲသို့လျှင် အတ္တဒီပေါ်မိမိသာလင်ထောက်ရာဒီယာရှိသည်ဖြစ်၍အတ္တတရဏောမိမိသာလင်အာကိုရာရှိသည်ဖြစ်၍အနိညာတရဏောမိမိမှတပါအာကိုရာမရှိသည်ဖြစ်၍ဝိဟရတိနေသနီဓမ္မဒီပေါ်တရားသာလင်ထောက်ရာဒီယာရှိသည်ဖြစ်၍ဓမ္မတရဏောတရားသာလင်အာကိုရာရှိသည်ဖြစ်၍ အနေညတရဏောတရားမှတပါအာကိုရာမရှိသည်ဖြစ်၍ဝိဟရတိနေသနီလိုရင်တူတို့ကအာနန္ဒာတဲ့အပြက်တင်တဲ့ကြီးတွေ့နေရတဲ့ဒီလောကမှာအပြက်တွေ့တိုင်းမဆင်းရဲရအောင်မိမိကိုယ်ကိုအာကိုတရားကိုအာကိုလို့ငါဖျားမိတ်တော်မူရာမှာဘလို့အာကိုရမလဲဆိုတော့ဟောသလိုတဲ့ သတ္တာရောတတိပဋ္ဌာနေဘာဝေယာတိသတ္တာရောတတိပဋ္ဌာနေဘာဝေယာထသတ္တာရောလေးပါးကုန်သောတတိပဋ္ဌာနေတတိပဋ္ဌာန်တရားတို့ကိုဘာဝေယာထပွားများကြကုန်လောဘာဝေယာထမိမိတဏ္ဏမှာဖြစ်ပွားစေကြကုန်လောအကျဉ်းချုပ်အကျေကြတော့ဣဒဘိက္ခဝေဘိက္ခု ကာယေကာနုပတိဝိရတိအတ္တပိသမ္ပဇာနောတတိမဝိနယလောကေပိဇာဒေါမနတံဝေဒနာတုဝေဒနာနုပတိဝေရတိအတ္တပိသမ္ပဇာနောတတိမဝိနယလောကေပိဇာဒေါမနတံစိတ်တေစိတ်တာနုပတိဝေရတိအတ္တပိသမ္ပဇာနောတတိမဝိနယလောကေပိဇာဒေါမနတံ ဓမ္မေတုဓမ္မ ानु ပတိဝိရတိအာတာပိသမ္ပဇာနောတတိမဟုနေယလောကေပိဇာဒေါမနတံအာနန္ဒာจิตအာနန္ဒာဣဒာဤငါဘုရားသာသနာတော်၌ဘိက္ခုသန္တရာဘေကိုမျှော်တွေ့ကြောက်တဲ့ငါရဲ့จิตจิตမိသည်အာတာပိကိလေသာကိုပူလောင်၆သွေးဈေးနိုင်လောက်အောင် ပြင်းထန်တင်းသည့်လုံလဝိရိယရှိသည်ဖြစ်၍ တတိမာမပြတ်မလားရှုမှတ်သောတတိရှိသည်ဖြစ်၍ဗမ္မဇာနောမှန်းစွာအပြာအာဖြင့်သည်သည်ဖြစ်၍ကာယေရုပ်အစု၌ကာယ ानु ပါတိရုပ်အစုမြသာပုဂ္ဂိုလ်သတ္တဝါငါမဟုတ်ဟုရှုသည်လျက်လောကေလောက၌အဘိဓါဓမ္မနာတံရှုများမရှုမှမိလင်ဖြစ်ပေါ်လာနိုင်တဲ့ အဘိဇာဒေါမနတကိုဝါလောဘဒေါသကောင်းဆောင်တဲ့ကိလေသာအပေါင်းကိုဝိနေယတရင်္ဂပဟံဝိကမနပဟံဖြင့်ပယ်ပြောက်လျက်ဝိရတိနေ၏အာနန္ဒာจิตာအာနန္ဒာဣဒဤငါမယသာသနာတော်၌ဘိက္ခုသန္တရာဘေကိုမြွန်တွေ့ကြောက်တတ်တဲ့ငါရဲ့จิตာจิตသမီးသည် အတ္တပိကိလေသာကိုပူလောက်၆သွေးစေနိုင်လောက်အောင်ပြင်းထန်တည်ရသည့်သမ္မပဒံလုံးလာဝိရိယရှိသည်ဖြစ်၍တတိမာမပြတ်မလရှိမှတ်သောတတိရှိသည်ဖြစ်၍သမ္မဇာနောမှန်စွာအပြာအားဖြင့်သိသည်ဖြစ်၍ဝေဒနာသူခံစားမှုတို့၌ ဝေဒနာတူကောင်းသောခံစားမှု မကောင်းသောခံစားမှုမကောင်းမဆိုးခံစားမှုတို့၌ဝေဒနာနုပတိခံစားမှုသဘောကလေးမြတ်သာပုဂ္ဂိုလ်လည်းမဟုတ်တတ္တဝါလည်းမဟုတ်ငါလည်းမဟုတ်ဘူးရှုသည်လျက်လောကေလောက၌အဘိဓါဒေါမနတံရှုများမရှုမိလည်းဖြစ်ပေါ်လာနိုင်တဲ့အဘိဓါနဲ့ဒေါမနတကိုဝါလောဘဒေါသကောင်းဆောင်တဲ့ကိလေသာအပေါင်းကို ဝိနေယတရင်္ဂဗဟံဝိခမနာဗဟံအပြင်ပယ်ဖြောက်လျက်ဝိရတိနေ၏စိတ်တေစိတ်၌အာနန္ဒจิตာအာနန္ဒဣဒဤငါဘုရားသာသနာတော်၌ဘိက္ခုသန္တရာဘေကုမျှတွေ့ကြောက်တတ်တဲ့ငါရဲ့จิตာจิตသမီးသည် အာတာတိကိလေသာကို ပူလောင်၆တွေ့စေနိုင်လောက်အောင်ပြင်းထန်တင်းရင်ဤတမ္မပဒံလုံးလဝီရိယရှိသည်ဖြစ်၍တတိမမပြတ်မလရှုမှတ်တော်တတိရှိသည်ဖြစ်၍တမ္မဇာနောမှန်းစွာအပြာအပြည့်သိသည်ဖြစ်၍စိတ်တေစိတ်၌စိတ်ဓာနုပါတိစိတ်မြသာပုဂ္ဂိုလ်တ attva ငါမဟုတ်ဟုရှုသည်လျက် စိတ်တ ानु ပါတိစိတ်သဘောကလေးမြတာဝါသိတဲ့သဘောကလေးမြတာပုဂ္ဂိုလ်လည်းမဟုတ်တ attva လည်းမဟုတ်ငါလည်းမဟုတ်အတ္တလည်းမဟုတ်ဘူးရှုသိလျက်လောကေလောက၌အဘိဓါဒေါမနတာရှုများမရှုမိလင်ဖြစ်ပေါ်လာနိုင်တဲ့အဘိဓါဒေါမနတာကိုဝါလောဘဒေါသကောင်းဆောင်တဲ့ကိလေသာအပေါင်းကိုဝိနေယတရင်္ဂပဟံဝိခမနာပဟံအာဖြင့်ပယ်ပြောက်လျက်ဝိဟရတိနေ၏ အာနန္ဒจิตအာနန္ဒဣဒဤငါဘုရားသာသနာတော်၌ဘိက္ခုသန္တရာဘေးကိုမျှော်တွေ့ရကြောက်တတ်တဲ့ငါရဲ့จิตจิตမိသည်ဓမ္မေတုသဘောသဘောတို့၌အာတာပိကိလေသာကိုပူလောင်၆တွေ့စေနိုင် လောက်အောင်ပြင်းထန်တင်းရင်သည့်သမ္မပဒံလုံးလဝိရိယရှိသည်ဖြစ်၍တတိမမပြတ်မလားရှုမှတ်သောတတိရှိသည်ဖြစ်၍ တမ္ပဇာနောမှန်းစွာအပြာအပြင်းသိသည်ဖြစ်၍ဓမ္မေသူသဘောတို့၌ဓမ္မ ानु ပါတိသဘောကလေးမြတာပုဂ္ဂိုလ်လည်းမဟုတ်တတ္တဝါလည်းမဟုတ်ငါလည်းမဟုတ်ဟုရှုသည်လျက်လောကေလောက၌အဘိဓါဒေါမနတံရှုများမရှုမိလင်ဖြစ်ပေါ်လာနိုင်တယ်ဘိဓါနဲ့ဒေါမနတကိုဝါလောဘဒေါသကောင်းဆောင်တဲ့ကိလေသာအပေါင်းကို ဝိနေယတရင်္ဂပဟံဝိခမနပဟံအပြည့်ပဲပြောက်လျက်ဝိရတိနေ၏မြတ်စွာဘုရားကအရှင်အာနန္ဒာကိုဆက်ပြီးတော့အပြည့်တွင်နဲ့တွေ့လို့မှုဆင်းရဲနေတဲ့တတ္တဝါတွေကယ်တင်ရှင်တဲ့ညှို့ထုတ်ပြတော့ဟောဒီမှာကယ်တင်ရှင်တဲ့ဘာလဲလို့ဆိုတော့ရုပ်ဖြစ်တိုင်းတတိနဲ့ရှုပါခံစားမှုတွေဖြစ်တိုင်းတတိနဲ့ရှုပါ စိတ်ဖြစ်တိုင်းတတိနဲ့ရှုပါသဘောတွေဖြစ်ပေါ်တိုင်းအဲ့ဒီသဘောတွေကိုအရှိအရှိတိုင်းသိအောင်တတိနဲ့ရှုပါအဲ့ဒါလို့တတိနဲ့ရှုမှုလေးမျိုးကိုမိမိတဏ္ဍာမှာဖြစ်ပွားစေမဲ့ဆိုလို့ရှိရင်ဘယ်လိုအပြက်တွေနဲ့ပဲတွေ့တွေ့အဲ့ဒီအပြက်တွေကိုအပြက်တွေပြက်တတ်တဲ့သဘာဝတွေပဲလို့စိတ်ထဲမှာသဘောပေါက်ပြီးဉာဏ်ထဲမှာသက်ဝင်ထားတဲ့အတွက် ပြက်တာနဲ့ပတ်သက်လို့စိတ်ထဲမှာဆင်းရဲမှုလည်းမရှိဝမ်းနည်းမှုလည်းမရှိချမ်းသာ၍သာနေတော့တာပဲမြတ်စွာဘုရားကမိတ်ဒီတော့လူရဲ့ဒီနေရာမှာတူတူချင်းချင်းကဘာလဲလို့ဆိုတော့ဖြစ်လာတဲ့လောကမှာဘယ်တရားမျိုးမဆိုအကြောင်းကြောင့်ဖြစ်ပေါ်လာတဲ့တရားကြီးပဲတဲ့အကြောင်းကင်းလျက်ဖြစ်ပေါ်တဲ့ ဆင်းရဲငြိမ်းတဲ့သဘာဝခေါ်တဲ့နိဗ္ဗာန်မှတပါးလောကထဲကမလွန်မြောက်နိုင်တဲ့တရားမှန်သမျှဟာအကြောင်းတွေကြောင့်ဖြစ်ပေါ်လာတာကြလာကြတာကြီးပဲတဲ့အဲ့ဒီအကြောင်းတွေကြောင့်ဖြစ်ပေါ်လာတဲ့သင်္ခတခေါ်တဲ့တရားမှန်သမျှမှာဖြစ်လို့ပဲပျက်စီးရတဲ့သဘာဝကရှိတယ်အဲ့ဒီပျက်စီးရတဲ့သဘာဝတွေနဲ့ကြီးတွေ့တဲ့အခါမှာ မစင်းရဲဝမ်းမနေပဲနဲ့ချမ်းချမ်းသာသာနေနိုင်အောင်တတိပဋ္ဌာန်တရား၄ပါးပွားရမယ်အာနန္ဒာမြတ်စွာဘုရားတမိတ်တတိပဋ္ဌာန်တရား၄ပါးပွားပြီဆိုတော့ဒကာဒကမတွေစဉ်းစားကြည့်ပါအမေကတတိပဋ္ဌာန်တရားပွားများအထုတ်ပြီဆိုတဲ့ဆိုလို့ရှိရင်သားမှဒီတရားမရပေဘူးလားဘယ်နဲ့တော့ဒကာဒကမတွေဘု து ရမလဲ အမေပဲရမယ်သားမရဘူးလားသားကတတိပဋ္ဌာန်တရားပွားများရင်အမေကဒီတရားမရဘူးလားဘယ်သူရမလဲသားပဲရမယ်ဒီတော့သားကဆင်းရဲကလွတ်မြောက်ခြင်းတဲ့အတွက်ဆင်းရဲတွေကိုခုခံကာကွယ်ခြင်းတဲ့အတွက်အာကိုရာလိုခြင်းတယ်ဆိုလို့ရှိရင်သားကအမေလက်ညှိုးထိုးအာကိုရမလား ဘယ်လိုအားကိုးရမလဲသူကိုယ်သူအားကိုးရမယ်သူကိုယ်သူအားကိုးတယ်ဆိုတာအရက်တော့နေဖဲရိုက်နေတဲ့သူကိုယ်သူအားကိုးရမှာလားသိပါရေးလောဘတွေတက်နေတဲ့သူကိုယ်သူအားကိုးရမှာလားဘာကိုဘယ်လိုသူကိုယ်သူအားကိုးရမလဲတတိပဋ္ဌာန်တရား၄ပါးကိုပွားများနေတဲ့သူကိုယ်ကိုအားကိုးပါမဟုတ်ဘူးလား သူတတိပဒံတရားပွားများရင်သူဟာဆင်းရဲငြိမ့်လိမ့်မယ်ဆင်းရဲကလွတ်လိမ့်မယ်အမေတတိပဒံပွားများရင်အမေဟာဆင်းရဲကိုခုခံကာကွယ်နိုင်မယ်ဆင်းရဲကလွတ်လိမ့်မယ်သမီးတတိပဒံပွားများလို့ရှိရင်သမီးဟာဆင်းရဲကိုခုခံကာကွယ်နိုင်မယ်ဆင်းရဲကိုဆင်းရဲမှလွတ်လိမ့်မယ်ဆင်းရဲငြိမ့်လိမ့်မယ် သမီးကတတိပဌံပွားတာနဲ့အမေရဲ့သောကပရိဒေဝဒုက္ခတွေငြိမ့်စေနိုင်မှာမလားမငြိမ့်စေနိုင်ဘူးအမေကစိတ်ဆင်းရဲမှုစိုးရိမ်မှုပူဆွေးမှုဆိုတဲ့သောကပရိဒေဝတွေအမေငြိမ့်ငြိမ်ရင်အမေဘာလုပ်ရမလဲအမေပဲတတိပဌံတရားကိုပွားများအားထုတ်မှဖြစ်မယ်မဟုတ်ဘူးလားသမီးပွားများအားထုတ်ထားတဲ့တတိပဌံတရားကအမေကိုဆင်းရဲမငြိမ့်စေနိုင်ဘူး ဒါကြောင့်အမေဆင်းရဲငြိမ်းချင်ရင်အဲ့ဒီဆင်းရဲတွေကလွတ်ချင်ရင်ဆင်းရဲတွေကကတင်ရှင်ကိုအမေရကြည်ရဲ့အမေဘာလုပ်ရမလဲအမေကကိုယ်တိုင်တတိပဋ္ဌာန်တရားပွားများရမယ်မဟုတ်ပေဘူးလားဒါကြောင့်မညစွာဘုရားကသူမြကိုအာကိုလို့မိန်တော်မူတယ်ဟမ် ကိုယ့်ကိုယ်ကိုအားကိုးရမယ်သိကြရဲ့လားဘာကြောင့်ကိုယ့်ကိုယ်ကိုအားကိုးရမလဲလို့ဆိုတော့ဖြစ်ပေါ်လာတဲ့တရားမှန်သမျှပျက်စီးတတ်လို့ဒီအပြည့်တင်နဲ့တွေ့ရင်မရှိနိုင်မကယ်နိုင်ဆင်းရဲမှာစိုးလို့မလို့အဲ့ဒီဆင်းရဲမဖြစ်ရအောင်ခုခံကာကွယ်နိုင်မှုကိုယ့်ကိုယ်ကိုအားကိုးပါတဲ့ဒါကြောင့် ဖြစ်ပေါ်၍လာထိုအရာမှန်စွာပြည့်ရသည်မပြည့်စေလိုတောင်းနာဆိုကြကိုမရပြီဤသဘောတွင်ညမဝင်မှန်ပင်ခက်ချိတ်မိပြက်လင်ငိုကြွယ်ပူလောင်ဆွေအေးခွက်မရပြီထို့ကြောင့်သင်တို့အာကိုဖို့မိဖို့ရှိရမည် ကိုယ်အတွက်မှာအာကိုရာကိုသာဖြစ်တော့သည်သူများအာကိုထိုလူမျိုးအကျိုးမရပြီကိုယ်သူကိုယ်ထကြိုးစားမှဒုက္ခပွားစီမည်တရားဒီသာအာကိုရာမှန်စွာဖြစ်တော်သည်တခြားအာကိုထိုလူမျိုးအကျိုးမရပြီ ဘလောကိုကိုဘုကိုမိကိုဘယ်လိုအာကိုရသနည်းဘယ်လိုတရားဘယ်လိုများအားထားရပါသနည်းကာယဝေဒနာစိတ်ဓမ္မလေးပြားပွားရသည်ကာယ ानु ပဒနာတတိပဋ္ဌာဝေဒနာ ानु ပဒနာတတိပဋ္ဌာစိတ်ဓာ ानु ပဒနာတတိပဋ္ဌာဓမ္မ ानु ပဒနာတတိပဋ္ဌာတတိပဋ္ဌာတရား၄ပါးပွားပါတဲ့ ဘလို့ပွားရမလဲကာယ ानु ပဒနာတတိပဌာန်ကိုထပ်ပြီးတော့ရှင်းစရာလိုတဲ့ဒါကြောင့်ရုပ်ပြတိုင်းသာစုလိုက်ကာတေချာရှုရသည်ခန္ဓာကိုယ်ခေါ်တဲ့ရုပ်နဲ့စသမျှဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းစူးစူးဆိုင်ဆိုင်တတိနဲ့ကပ်ပြီးရှုပါအဲ့ဒါလို့ရှုပြီဆိုလို့ရှိရင်တော့ကာယ ानु ပဒနာတတိပဋ္ဌာန်ပွားပြီးသားဖြစ်ပြီအရှုခံရုပ်တို့ရဲ့ သဘာဝလက္ခဏာတာမညာလက္ခဏာသင်္ကတလက္ခဏာတွေကိုသိပြီးတော့ဆင်းရဲကလွတ်ပါလိမ့်မယ်တဲ့ကိလေသာငြိမ်းလို့ခံစားတိုင်းနာစူးစိုက်ကသေချာရှုရသည်ခံစားမှုတွေဖြစ်တိုင်းဖြစ်တိုင်းရှုပါတဲ့ကောင်းတဲ့ခံစားမှုတွေမကောင်းတဲ့ခံစားမှုတွေမကောင်းမဆုပ်ခံစားမှုတွေဖြစ်တိုင်းဖြစ်တိုင်းရှုပါတဲ့ခံစားမှုကိုပါဠိလိုဘယ်လိုခေါ်ပါလဲ ဝေဒနာလို့ခေါ်တယ်ဝေဒနာတုဝေဒနာနုပတိဝိရတိအာတာပိတံပဇာနောတတိမာဝိနေယလောကေပိဇာဒေါမနတံဝေဒနာမြတ်စွာဘုရားက ရှုလို့ခိုင်းသလားမရှုနဲ့လို့ခိုင်းသလားအရှုခိုင်းတယ်မဟုတ်လားဒါဖြင့်ဝေဒနာမြတ်စွာဘုရားက အရှုခိုင်းမှလျက်ကနဲ့မရှုရဘူးဆိုလို့ရှိရင်ဘုရားရှင်ရဲ့ဒေသနာတော်နဲ့ကိုက်ညီသလားမကိုက်ညီဘူးလား မကိုက်ညီဘူးနော်မသေးကြဘူးလားသေးကြတယ်ခံစားတိုင်းနာစူးစိုက်တာသေချာရှုရသည်စိတ်ဖြစ်တိုင်းနာစူးစိုက်တာသေချာရှုရသည်သဘောတိုင်းနာစူးစိုက်တာသေချာရှုရသည်စိတ်ဖြစ်တိုင်းဖြစ်တိုင်းရှုတော့စိတ်တံဥပဒနာတတိပဋ္ဌာန် သဘောတွေဖြစ်တိုင်းဖြစ်တိုင်းရှုတဲ့အခါကျတော့ဓမ္မာနုပဒနာတတိပဋ္ဌာန်ဟုတ်ပြီလားဆိုကြည့်ရဖြစ်ပေါ်၍လာထိုအရာမှန်စွာပြည့်ရသည်ဖြစ်ပေါ်၍လာထိုအရာမှန်စွာပြည့်ရသည် သို့မပြည့်စေလိုတောင်းတဆိုရကိုမရပြီမပြည့်စေလိုတောင်းတဆို ရကိုမရပြီအဲ့တော့တွင်ညမဝင်မှန်ပင်ခက်ချိတ်သည်ဤသဘောတွင်ညမဝင်မှန်ပင်ခက်ချိတ်သည်ပြက်လင်ငိုကြွေး ဘူလောင်ဆွေအေးွက်မရပြီပြက်လင်ငိုကြွေးဘူလောင်ဆွေအေးွက်မရပြီဖို့ကြောင့်တင်တို့အာကိုကိုမိဖို့ရှိရမည် ထို့ကြောင့်သင်တို့အာကိုဖို့မိဖို့ရှိရမည်ကိုယ်အတွက်မှာအာကိုရာကိုယ်သာဖြစ်တော့သည်ကိုယ်အတွက်မှာအာကိုရာကိုယ်သာဖြစ်တော့သည် သူများအာကိုထိုလူမျိုးအကျိုးမရပြီသူများအာကိုထိုလူမျိုးအကျိုးမရပြီသူများအာကိုလို့ရှိရင်အကျိုးမရဘူးဆိုတာရှင်တော်မြတ်ဘုရားကဆင်းရဲကလုံးဝလွတ်ငြိမ်းမှုဆိုတဲ့အကျိုးကိုဆိုလိုတယ်နော် သာမန်လောကီကျိုးကတော့ယမယံခါသူများအာကိုလို့အ ਨੇ အတန်တော့ရတာပေါ့ဥပမာဆိုကြပါစို့လကုံကနီးလို့မလို့ကို့မှာပိုက်ဆံပြနေတယ်ဆိုလို့ရှင်ကို့မိတ်ဆွေတငယ်ချင်းစီကခြောင်လဲတဲ့ပုဂ္ဂိုလ်စီကသွားပြီးခဏဆွဲမယ်ဆိုလို့ရှင်ရမယ်ပေါ့မဟုတ်ပေဘူးလားအဲ့ဒါသူများအာကိုတာသို့တော့ဒါကလောကီလားလောကုတ်လား လောကီပဲလောကီမှာတော့သူများအာကိုရဲ့အနေအတန်ရပါရဲ့မှန်ပါရဲ့ဒါလည်းပဲတကယ်လောကီဆင်းရဲကလွတ်မြောက်အောင်တော့သူများအာကိုလို့မရဘူးတကယ်လောကီဆင်းရဲကလွတ်မြောက်ခြင်းတယ်ဆိုလို့ရှိရင်တော့ကိုယ့်ကိုယ်ကိုအာကိုရမှာပဲကိုထူကိုထမလုပ်ဖက်နဲ့ရမလားမရဘူးလောကီမှာလည်းပဲကိုထူကိုထမရဘူးအဲလောကုတ္တရာကတော့သူများအာကိုလို့ရကိုမရဘူးကိုယ့်ကိုယ်ကိုအာကိုပြီးတော့ ကိုယ်ရဲ့လုံလဝိရိယနဲ့ကြိုးစားပွားများကျင့်ကြံအားထုတ်မှသာလျှင်ရုပ်တဘာဝနံတဘာဝအမှန်တိုင်းသိမြင်ပြီးတော့ကိလေသာခတ်သိမ်းငြိမ်းလို့မို့လို့ဆင်းရဲငြိမ်းတယ်ဟုတ်ကဲ့လားလောကုတ္တရာမှာသူများအားကိုးလို့ရသလားလုံးဝမရဘူးဆိုကိုတူကိုထကြိုးစားမှ ဒုက္ခပွားစီမည်ကိုယ်ထူကိုယ်ထကျိုးသာမှဒုက္ခပွားစီမည်အရာဒီရာအာကိုရာမှန်စွာဖြစ်တော့သည်တရားဒီရာအာကိုရာ မှန်စွာဖြစ်တော့သည်တခြားအာကိုထိုလူမျိုးအကျိုးမရပြီတခြားအာကိုထိုလူမျိုးအကျိုးမရပြီဘယ်လိုကိုကို ကိုမိကိုဘယ်လိုအာကိုရသနည်းဘယ်လိုကိုကိုကိုမိကိုဘယ်လိုအာကိုရသနည်းဘယ်လိုတရားဘယ်လိုများအာထာယသနည်း ဘယ်လိုတရားဘယ်လိုများအာထာယသနည်းကာယဝေဒနာစိတ်ဓမ္မာလေးပြားပွားရသည်ကာယဝေဒနာစိတ်ဓမ္မာလေးပြားပွားရသည် ကာယကာယ ानु ပဒနာတတိပဋ္ဌာန်ပွားပါရုပ်အစုတွေရှုဝေဒနာဝေဒနာ ानु ပဒနာတတိပဋ္ဌာန်ပွားပါခံစားမှုတွေရှုစိတ်တစိတ်စိတ်တ ानु ပဒနာတတိပဋ္ဌာန်စိတ်မှန်သမျှရှုဓမ္မဓမ္မ ानु ပဒနာတတိပဋ္ဌာန်သဘောမှန်သမျှရှုဘယ်နှမျိုးလဲဘာတွေဘာတွေပါလိမ့်မလဲ ကာယ ानु ပဒနာတတိပဋ္ဌာန်ဝေဒနာ ानु ပဒနာတတိပဋ္ဌာန်စိတ်ဓာ ानु ပဒနာတတိပဋ္ဌာန်ဓမ္မာနုပဒနာတတိပဋ္ဌာန်ဟုတ်သလားကဲရှုပုံလေးသိအောင်နည်းနည်းချက်ဆိုရမယ်ရုပ်ဖြစ်တိုင်းသာသုဇိုက်ကသေချာရှုရသည်ရုပ်ဖြစ်တိုင်းသာ သူစိုက်ကသေချာရှုရသည်ခန္ဓာကိုယ်ခေါ်တဲ့ယုတ်ကြီးမှာပူရာအေရာတောက်နာတင်းနာလှုပ်ရှားတာရွေ့တာကျမ်းနာနူးညံ့တာအစိုက်တဲ့ယုတ်တွေဒီယုတ်တွေဖြစ်ပေါ်လို့ရှိရင်အဲ့ဒီယုတ်တွေဖြစ်ပေါ်တဲ့အတိုင်းရှုပါဗာတတိပဌာန်နဲ့ကာယ ानु ပါဒနာတတိပဌာန်ရွေ့နေရဲ့ရွေ့တယ်ရွေ့တယ်လို့ရှုလှုပ်နေရဲ့လှုပ်တယ်လှုပ်တယ်ရှုတောက်နေရဲ့ တောင်းတယ်တောင်းတယ်ရှုယထာဘူတံသမ္မပညာယတတဗံအရှိအရှိတန်ရှုလေမြတ်စွာဘုရားမိတ်နော်ခံစားတိုင်းနာသုဇိုက်ကသေချာရှုရသည်ဆိုပါခံစားမှုသမျှရှိပါတဲ့နာရာကျင်နာကြိုက်တာခဲတာညောင်းတာညာရာတောင်းတာတင်းတာအစရှိတဲ့ မခံစားတဲ့ဆင်းရဲတဲ့ဒုက္ခဝေဒနာခံစားမှုတွေကိုလည်းပေါ်လာလို့ရှိရင်နားတယ်နားတယ်အစိုက်အဒီဖြင့်အရှိရှိတိုင်းရှိပါတဲ့နေကောင်းတာထိုင်ကောင်းတာပေါ်နေတာငြိမ်ငြိမ်ငြိမ်ငြိမ်တိတ်နေတိတ်နေနဲ့ကောင်းနေတာဟူသမျှကိုလည်းဒုက္ခဝေဒနာကောင်းတဲ့ခံစားမှုတွေရှိပါတဲ့ကောင်းနေကောင်းနေငြိမ်နေငြိမ်နေတိတ်နေတိတ်နေအစိုက်အဒီဖြင့်ရှိပါတဲ့စိတ်ထဲမှာလည်းဝမ်းသာနေလို့ရှိရင်ဝမ်းသာတယ်ချမ်းသာရင်ချမ်းသာတယ်လို့ရှိပါကောင်းတဲ့ခံစားမှုတွေ စိတ်ထဲမှာစိတ်ဆင်းရဲရင်ဆင်းရဲတယ်ဆင်းရဲတယ်ဝမ်းနေရင်ဝမ်းနေတယ်အစိုက်တည်ဖြင့်ခံစားမှုတွေရှိနေတဲ့အတိုင်းရှိပါဝေဒနာနုပဒနာတတိပဌာန်စိတ်ဖြစ်တိုင်းနာစူးစိုက်တာသေချာရှိရသည်ဆိုပါစိတ်တွေဖြစ်တိုင်းဖြစ်တိုင်းဘာစိတ်ပဲဖြစ်ဖြစ်ဆိုးဆိုးကောင်းကောင်းရှုတာရှုပါတဲ့ စိတ်ဆိုးရင်လည်းစိတ်ဆိုးတယ်ရှုပါစိတ်ပြည့်ရင်လည်းစိတ်ပြည့်တယ်ရှုပါလိုချင်လိုချင်တဲ့ရှုပါတတ်မဲ့ရင်တတ်မဲ့တဲ့ချစ်ခင်ချစ်ခင်တဲ့ရှုပါတရားတရားဖြစ်လို့ရှိရင်လည်းယုံကြည်ယုံကြည်တဲ့ရှုပါလူကျင်ရင်လူကျင်တဲ့တန်းရင်ရင်တန်းကျင်တဲ့ရှုပါကောင်းတဲ့စိတ်တွေမကောင်းတဲ့စိတ်တွေက သူများကိုလူကျင်ရင်လည်းလူကျင်တဲ့ရှုပါသူများကိုမနာလိုတဲ့အိတ်တာစိတ်တွေဖြစ်ရင်မနာလိုဘူးမနာလိုဘူးရှုပါမာနထောင်လွှားနေတယ်ဆိုလို့ရှိရင်လည်းပဲမာနတက်တယ်မာနတက်တယ်အစာကြီးပြင်းစိတ်ထဲမှာရှိနေတဲ့ စိတ်သဘောတွေကိုရှိနေတဲ့အတိုင်းသိအောင်ရှုပါစိတ်တ ानु ပဒနာတတိပဋ္ဌာန်စိတ်တွေကလွင့်နေပြန်ပြီဆိုလွင့်နေလွင့်နေရှုပါပြေးရင်ပြေးတယ်ရှုပါစိတ်တွေကတဏှာရောက်သွားရင်ရောက်တယ်ရောက်တယ်ရှုပါစဉ်းစားရင်စဉ်းစားနေတယ်ရှုပါတွေးရင်တွေးတယ်တွေးတယ်အစိုက်တွေပြန်ထပ်ထပ်ထပ်ရှုပါဘာတတိပဋ္ဌာန်နဲ့တော့ဘသူညွှန်ကြားတာလဲမြတ်စွာဘုရားညွှန်ကြားတာဘာငြိမ့်ဖို့ညွှန်ကြားတာလဲ ဆင်းရဲငြိမ်းဖို့ညွှန်ကြားသည်ကတင်ရှင်ဆင်းရဲတွင်ကလွတ်ကျင်တဲ့ပုဂ္ဂိုလ်များရဲ့ကတင်ရှင်ဘယ်သူလဲတတိပဋ္ဌာန်၄ပါးသဘောတိုင်းသာသူဆိုင်ကသေချာရှုရသည်သဘောတိုင်းသာသူဆိုင်ကသေချာရှုရသည် ရှုလဲရှုလဲအမှန်မြင်ပြေဝေနိဗ္ဗာန်ကြီးရှုလဲရှုလဲအမှန်မြင်ပြေဝေနိဗ္ဗာန်ကြီးဒီကသဘောဆိုတာကမြင်သဘောကြားသဘောနာမ်သဘောစားသဘောထိသဘောကြံသဘောအစိုက်တွေသဘောတွေ မြင်မြင်နဲ့မြင်တယ်လို့ရှိပါကြားရင်ကြားတယ်လို့ရှိပါနိုင်ရင်နိုင်တယ်မှုရင်မှုတယ်စားရင်စားတယ်ဝါရင်ဝါတယ်မျိုးမျိုးတဲ့အစရှိပြီပေါ့လေအဲ့ဒါလို့ရှိပါတဲ့ဒီတော့တတိပဌာန်၄ပါးလုံးညွှန်ကြားလိုက်တဲ့အခါကျတော့မရှိရမယ့်တရားရှိပါဦးမလားမရှိတော့ဘူးခန္ဓာကိုယ်နဲ့စသမျှလည်းအကုန်လုံးရှိစိတ်နဲ့စသမျှလည်းအကုန်လုံးရှိခံစားမှုတွေနဲ့စသမျှလည်းအကုန်လုံးရှိမရှိရမယ့်တရားမရှိဘူးဘာကြောင့်လဲဆိုတော့ အဲ့ဒီတရားတွေကို မရှုလို့မသိမသိတဲ့အတွက်ပဲကိလေသာဖြစ်ပြီးတော့ဆင်းရဲနေတာမဟုတ်ပေဘူးလားရှုရင်မသိပေဘူးလားသိတဲ့တရားပေါ်မှာကိလေသာဖြစ်အောင်မလားကိလေသာမဖြစ်ဘူးဆိုဆင်းရဲမငြိမ့်ပေဘူးလားငြိမ့်တယ်တဲ့ကဲဒါဖြင့်ရင်အဲ့ဒါလက်တွေ့စမ်းကြည့်ရင်မကောင်းဘူးလားတိုင်းလက်တွေ့စမ်းကြည့်ကြစို့နော် အဲ့ဒါလို့ခန္ဓာကိုယ်ခေါ်တဲ့ယုံနဲ့စိတ်ခေါ်တဲ့နံတရားမှာဖြစ်တိုင်းဖြစ်တိုင်းသောသဘောတွေဖြစ်ခိုက်ဖြစ်ခိုက်မှာစူးစူးဆိုင်ဆိုင်ရှုရတဲ့အခါပထမဆုံးတော့ပင်နိုင်သဘောဖြစ်တဲ့ဝါယောဓာတ်ကိုရှုရဝါမေကဖောင်းကြွတက်လာတဲ့ဝါယောပိန်ကျသွားတဲ့ဝါယောဒီဝါယောဟာအသက်ရှင်